အခန်းကြီး28အငယ်1မှ6ထိုကာလ၌ဖိလိတိလူတို့သည်ဣဒရေလအမျိုးကိုစစ်တိုက်အံ့သောငှာဘူချေများကိုစုဝေးကြ၏အာခိတ်မင်းကလည်းတင်းဒီလူများပါလျက်ငါနှင့်လက်၍စစ်တိုက်တော်ရမည်ကိုဆက်ဆက်သဘောကျလော့ဟုဒါဝိအားဆိုလျင်ဒါဝိကအကယ်စင်စစ်ကိုရော့ကျွန်သည်အဘယ်သို့ပြုနိုင်သည်ကို ကိုရောသည်တည်တော်မူလိမ့်မည်ဟုလျှောက်တော်အာခိတ်မင်းကတို့ဖြစ်၍ တင့်ကိုငါအသက်ဆောင်ဘိုလ်ချုပ်အရာ၌ငါခန့်ထားမည်ဟု ပြန်ပြော၏ထိုကာလ၌ရှမွေလမရှိသေလွန်ပြီဤတွေလအမျိုးသားအပေါင်းတို့သည်ငိုကြွေးမိတမ်းခြင်းကိုပြုလျက်သူကိုသူနေရင်းယာမမြို့၌တင်းကြိုကြပြီရှောလူသည် စုံနှင့်နတ်ဝင်အပေါင်းတို့ကိုတပြီလုံးတွင်တုတ်တင်ပယ်ရှင်းနှင့်ပြီထိုအခါဖိလိတိလူတို့သည်စုဝေး၍ရှုနေမြို့မှ တတ်ချကြ၏ရှောလူသည်လည်းဣဒရေလအမျိုးသားအပေါင်းတို့ကိုစုဝေးစေ၍သူတို့သည်ဂိလဘောမြို့မှတတ်ချကြ၏ရှောလူသည်ဖိလိတိလူအလုံးရင်းကိုမြင်သောအခါကြောက်၍အလွန်တုန်လှုပ်သောစိတ်နှလုံးရှိ၏ဒါဝရဖျားကိုမေးလျှောက်တော်လဲဒါဝရဖျားသည် ထူတော်မမူအိမ်မက်အဖျင်၎င်းဥရင်အဖျင်၎င်းပရောဖက်အဖျင်၎င်းထူတော်မမူ အငယ်9မှ15ထိုအခါရှောလူကနတ်ဝင်မိမကိုရှာကြလောငါတွား၍မေးမြန်းမည်ဟုကျွန်တို့အားဆိုသည့်အတိုင်းကျွန်တို့ကအင်ဒေါရမြို့မှနတ်ဝင်မိမတယောက်ရှိပါ၏ဟုလျှောက်တော်ရှောလူသည်အဝတ်လဲ၍ထူးခြားသောအယောင်ကိုဆောင်လျက်ညအခါလူနှစ်ယောက်နှင့်တကွထိုမိမစီတို့တွား၍ရောက်ပြီးလျှင်တင်ပေါင်းသောနတ်ကိုအမိပြု၍တင့်အားငါပြောမည်သူကို ဖော်ပါလော့ဟု တောင်းပန်လေ၏မိမကလည်းရှောလူပြုသော အမှုဆုံးနှင့်နတ်ဝင်တို့ကိုတပြီလုံးတွင်တုတ်တင်ပယ်ရှင်းသောအမှုကိုတင်သည်တိလျက်နှင့်ငါကိုသေးစေခြင်းဟံအပဲကြောင့်ငါအသက်ကိုကြော့ဆန်းသည်ဟု ပြန်ပြောတော်ရှောလူကသာရဖျားအသက်ရှင်တော်မူသည့်အတိုင်းဤအမှုကြောင့်အဘယ်အပြစ်မျှမရောက်ရဟုသာရဖျားကို တိုင်တီ၍ကျိန်ဆိုလေ၏ မိမကလည်းအဘဲသူကိုငါဖော်ရမည်နည်းဟုမေးလျင်ရှောလူက ရှမွေလကိုဖော်ပါဟုဆို၏မိမသည် ရှမွေလကိုမြင်သောအခါကြီးသောအတန်နှင့် အော်ဟစ်၍ကိုရောဒီကျွန်မကိုအဘဲကြောင့်လှည့်စားသည်။ကိုရောဒီရှောလူဖြစ်ပါ၏ဟုရှောလူအားဆိုလျင် ရှင်မြင်ကမစိုးရိမ်နှင့်အဘဲအရာကိုမြင်သည်ဟု မေးတော် မိန်းမက မြေကြီးထဲကဖျားတက်လာသည်ကိုကျမမြင်ပါသည်ဟုလျှောက်၏အဘယ်သို့သောအယောင်ဆောင်သည်ဟုမေးပြန်သောလူအိုတက်လာပါ၏ဝတ်လုံခြုံလျက်ရှိပါ၏ဟုလျှောက်ပြန်လျင်ရှမွေလဖြစ်ကြောင်းကိုရှောလူသည်ရိပ်မိ၍မြေပေါ်မှဥညွတ်ပြတ်ဝတ်လျက်နေ၏ရှမွေလကလည်းတင်းဒီငါကိုနှောက်ရက်လျက်အဘဲကြောင့်ဖော်သည်ဟုရှောလူကိုမေးတော် ရှောလူကအကျွန်ုပ်သည်အလွန်ဆင်းရဲခြင်းသို့ရောက်ပါပြီ။ဖိလိတ္တိလူတို့သည်စစ်တိုက်ကြပါ၏။ဘုရားသခင်သည်အကျွန်ုပ်ကိုစွန့်တော်မူပြီ။ပရောဖက်အားဖြင့်ထူးတော်မမူ။အိပ်မက်အားဖြင့်ထူးတော်မမူ။အကျွန်ုပ်သည်အဘယ်သို့ပြုရမည်ကိုကိုယ်တော်ပြစေခြင်းငှါကိုယ်တော်ကိုအကျွန်ုပ်ခေါ်ပါပြီဟုပြောဆို၏။16 ရှမွေလကလည်းထာဝရဘုရားသည်တင့်ကိုစွန့်၍တင့်ရံဘက်ဖြစ်တော်မူသည်မှန်လျင်ငါကိုအဘယ်ကြောင့်မေးမြန်းသေးသနည်းထာဝရဘုရားသည်ငါအားဖြင့်မိန်တော်မူသည့်အတိုင်းတင်၌ပြုတော်မူပြီထာဝရဘုရားသည်ငါနိုင်ငံကိုတင့်လက်မှနှုတ်၍တင့်အိမ်နီးချင်းဒါဝိအားပေးတော်မူပြီအကြောင်းမူကားတင်သည်သာရဖျား၏စကားတော်ကို နားမထောင်ပြင်းစွာသောအမျက်တော်ကို အာမလက်အမျိုး၌မစီရင်သောကြောင့်သာဝရဘုရားသည်ဤအမှုကိုယနေ့တင်၌ရောက်စေတော်မူပြီးထိုမှတပါတင်နှင့်ဣဒရေလအမျိုးကိုဖိလိပ္တိလူတို့လက်၌အတော်မူမီနက်ဖြန်နေ့တင်နှင့်တင်ဤသားတို့သည်ငါနှင့်အတူရှိလိမ့်မည်ဒါဝရဘုရားသည်ဣဒရေလလူအလုံးရင်းကိုဖိလိတိလူတို့လက်၌အတော်မူမည်ဟုဆို၏ထိုအခါရှောလူသည် မြေပေါ်မှအလျားပြတ်ဝတ်လဲနေ၍ ရှမွေလစကားကြောင့်အလွန်ကြောက်ရွံ့၏တနေ့နှင့်တညလုံးအဘဲအစာကိုမျှမစားဘဲနေသောကြောင့်အာကုန်ပြီထိုမိမသည်လာ၍ရှောလူအလွန်စိတ်ညစ်တီကိုမြင်လျင် ကိုရော့ကြုံမသည်ကိုရော့စကားကိုနားထောင်ပါပြီကိုအသက်ကိုမနှမျောဘဲကိုရောမိန်တော်မူသောစကားကိုနားထောင်ပါပြီတို့ဖြစ်၍ယခု ကိုရော့ကြုံမ၏စကားကိုနားထောင်တော်မူပါ စားစရာအနှဲငယ်ကိုရှေ့တော်၌တင်ပြရစေ ကိုတော်ကြွသွားသောအခါအားဖြည့်စေခြင်းငှာစားတော်ခေါ်ပါဟုလျှောက်တော်လဲရှောလူကငါမစားဟုညင်းပယ်လေ၏တို့ရတွင် ကျွန်တို့သည်မိမနှင့်ဝမ်း၍အနိုင်ပြုကြသဖြင့်ရှောလူသည်သူတို့စကားကိုနားထောင်၍မြေပေါ်ကထပြီးလျှင်ဂရင်ပေါ်မှထိုင်လေ၏ထိုမိမသည်မိမိအိမ်၌စူအောင်ကျွေးသော နွားကလေးတစ်ကောင်ရှိသည်ဖြစ်၍အလင်းမြန်တတ်လေ၏ မုံညက်ကိုလည်းယူ၍နေသဖြင့်တဆေးမဲ့မုံကိုဖုတ်ပြီးမှရှောလူနှင့်ကျွန်များတို့ရှေ့၌တင်လေ၏သူတို့သည်စား၍ထိုညတွင်ထသွားကြ၏